ဇီနာဆိုတာဘာတော့လက်အုပ်ချီရလက်အုပ်ချီလက်အုပ်ချီလက်လက်အုပ်ချီအောင်မြင်သူဆိုတော့ဘာကိုအောင်မြင်တာတော့မင်္ဂပါကိုအောင်မြင်တာမင်္ဂပါကဘာတွေတော့ ပါပါတယ်နံပါတ်1နံပါတ်2နံပါတ်3နံပါတ်4နံပါတ်5အဘိသင်္ခါရမန်ဆိုတာဘာကိုပြောတာတော့မန်ဆိုတာဒီနေရာမှာမာရမာရကို မြန်မာကမန်လို့ခေါ်လိုက်တာမာရဆိုတာသေချေပျက်စီးစေတတ်သော အရာတဲ့တနည်းပြောမယ်ဆိုလွယ်လဲဆိုတတ်တတ်သောအရာအဘိသင်္ခါရအဘိသင်္ခါရဆိုတာလွယ်လွယ်ပြောရင်ဘဝအသေးအသစ်တွေကိုဖြစ်အောင် လုပ်ပေးတဲ့ကုသိုလ်ကံအကုသိုလ်ကံကိုအဘိသင်္ခါရခေါ်တယ် ကုသိုလ်ကံကြောင့်ကောင်းတဲ့ဘဝတွေဖြစ်တယ်အကုသိုလ်ကံကြောင့်မကောင်းတဲ့ဘဝတွေဖြစ်တယ်ကံဆိုတာလည်းတခြားမဟုတ်ဘူးအလုတ်ပြောတာအပြစ်ကင်းတဲ့အလုတ်ကကုသိုလ်ကံအဲ့ဒီကံကလည်းသုံးပါးရှိတယ်ကာယကံကိုယ်နဲ့လှုပ်တဲ့ကံဝစီကံနှုတ်နဲ့ပြောတဲ့ကံမနောကံစိတ်နဲ့ကြံတွေးတဲ့ကံကိုယ်နဲ့အပြစ်မကင်းတာလှုပ်ရင် ဆိုကြပါစို့ကိုယ်နဲ့သူတစ်ပါးပစ္စည်းခိုးရင်ကောင်းလားမကောင်းဘူးလားကုသိုလ်လားအကုသိုလ်လားကိုယ်နဲ့လောက်တာမဟုတ်လားအဲ့ဒါကာယကံအကုသိုလ်ပေါ့အကုသိုလ်ကာယကံဟုတ်ကဲ့လားနှုတ်နဲ့အပြစ်မကင်းတာပြောရင်အကုသိုလ်ဝစီကံပေါ့ဟုတ်ကဲ့လား ဥပမာလိန်ပြောတယ်ညာပြောတယ်ဆိုအပြစ်ကင်းသလားမကင်းဟုတ်ကဲ့လားအဲ့လိုဆိုရင်အဲ့လိန်ပြောညာပြောတာဟာအကုသို့ဝစီကံဟုတ်ကဲ့လားစိတ်နဲ့အပြစ်မကင်းတာကြံတွေးရင်အကုသို့မနောကံဟုတ်ကဲ့လားဥပမာသူတစ်ပါးပစ္စည်းလူယူဖို့ကြံတွေးနေတယ်သူတစ်ပါးကိုဖျက်ဆီးဖို့ကြံတွေးနေတယ် သူတစ်ပါးဂုံသိက္ခာကြအောင်လုပ်ဖို့ကြံတွေးနေတယ်ဆိုရင်အဲ့ဒီအကြံတွေးတွေမနှောတွေစိတ်တွေအဲ့ဒါတွေဟာအပြစ်ကင်းသလားမကင်းဘူးလားမကင်းတော့ကုသိုလ်ကံလားအကုသိုလ်ကံလားအဲ့ဒါအကုသိုလ်မနောကံပေါ့အကုသိုလ်ကာယကံအကုသိုလ်ဝစီကံအကုသိုလ်မနောကံအဲ့ဒါလို့ရှိတယ်လို့ကုသိုလ်မှာတော့ သုံးမျိုးရှိတယ်အဲ့ဒီအကုသိုလ်ကာယကံပြုလုပ်တဲ့ပုဂ္ဂိုလ်သေသွားလို့ရှိရင် နောက်ဘဝဘာဖြစ်မလဲအဲအပင်ငရဲဆင်းဆင်းရဲရဲဘဝဖြစ်ရမယ်ပေါ့မဟုတ်လားနောက်အကုသိုလ်ဝစီကံပြောတဲ့ပုဂ္ဂိုလ်နောက်ဘဝရရဲ့အပင်ငရဲပဲဆင်းဆင်းရဲရဲဘဝပြောမယ်ကျမ်းဂန်မှာအမ္ဘပါဠိဆိုတဲ့ အမျိုးသမီးတယောက်အကြောင်းကြားဘူးလားအမ္ဘပါဠိဆိုတာလူဘဝမှာတော့ကတော့ပြည်တစားပေါ့အမတန်ရုပ်ချောတော့နောက်ကြမြတ်စွာဘုရားနဲ့တွေ့လို့မြတ်စွာဘုရားတရားနာတော့ယဟမပြုလိုက်တော့အမ္ဘပါဠိယဟမဆိုတာဖြစ်သွားတယ်နောက်တရားထုတ်တဲ့ယဟန်မြတ်သူဘာကြောင့်ပြည်တစားဆိုတော့မကောင်းတဲ့ဘဝရရတယ်လဲဆိုတော့အရင်ဘဝက ရားဖူးတာဘုရားရင်ပြင်တော်မှာဘုရားဖူးလှည့်တယ်ရင်းနဲ့သူကလည်းအဲ့ဒီအရင်ဘဝကဘိက္ခုနီယဟမပဲတဲ့ရှေ့ကဘိက္ခုနီယဟမတတိုက်ကလည်းသွားတယ်အဲ့ဒါသွားပြီးသူတို့ကလည်းတတိုက်နောက်ကလိုက်တော့ရှင်နာကြတော့ရင်မြန်တော်ဘာမှာဇရွေးွက်တစ်ခွက်တွေ့တယ်တွေ့တော့သူပါဇက်ကပြောလိုက်တယ်ဒီဇရွေးွက်ကတော့ဖရားပေါ်မှာရှေ့ကအယုတ်တမမတွေထွေးသွားတာပဲလို့ပြော ရှေ့ကသွားတဲ့ဘိက္ခုနီကိုသူယူညွန်းတာအရှေ့ကသွားတဲ့ဘိက္ခုနီတွေထွေးခဲ့တာမထွေးခဲ့တာတော့ဒါတော့မသိဘူးဒါမဲ့သူကထင်တဲ့အတိုင်းပြောတာဒီစတွေးကကတော့ရှေ့ကအယုတ်ဓမ္မမတွေထွေးသွားတာပဲအဲတော့အဲ့ဒီလိုပြောတာအပြစ်ကင်းသလားမပြင်းဘူးလားအဲ့ဒီအကုသိုလ်ဝစီကံကြောင့်နောက်ဘဝကြတော့ရုပ်ချောရုပ်လှပြီးတော့ပစ္စည်းပစ္စည်းအပြည့်စုံတော့လည်းပဲပြည့်တစားဘဝရောက်ရတယ် ပြည်တသာဘဝရောက်တာလည်းမရောက်ချင်မနဲ့ရောက်ရတာရောက်ချင်လို့ရောက်ရတာမဟုတ်ဘူးရုပ်ချောတော့အတိုင်းတိုင်းအတီလီကဘယင်တွေကသူ့အဖေစီလာပြီးသူ့တောင်းတယ်အဲ့တော့လာပြီးတောင်းတော့တူဘယင်တူပေးလိုက်လို့ရှိရင်နောက်ကြံတဲ့ဘယင်တွေကအမျက်ထွက်ပြီးအဲသူတို့နှိပ်စက်မယ်ဒါကြောင့်ဘယ်သူမှမပေးတာဘူးဘယ်သူမှမပေးတာ रा နဲ့ပဲအဲ့ဒါတဖြည်းဖြည်းပြည်တသာဘဝရောက်သွား သူဆိုးလို့လည်းမဟုတ်ဘူးအမေဖေဆိုးလို့လည်းမဟုတ်ဘူးကံကအချင်းအရက်ထဲအတင်းပြစ်ချလိုက်လို့မဟုတ်ဘူးလားအဲ့ဒါကြောင့်မလောက်ချင်မဲနဲ့မကောင်းတဲ့အလုပ်လုပ်ရတာဘာကြောင့်တော့အကုသို့ဝစီကံကြောင့်ဟုတ်ကဲ့လားအဲ့ဒါကြောင့်ရှေးလူကြီးတွေပြောကြတယ်မဟုတ်လားဝစီပေဒထိတိုင်းရှာပါတယ်တော့ အဲ့ဒါအဲ့ဒါပြောတာအဲ့ဒါဝစီကံအကုသိုလ်ဝစီကံအဲ့တော့သူပြောလိုက်တဲ့အပြောအကုသိုလ်ဝစီကံကကံပေါ့ကံအလုပ်နောက်အဲ့ဒီကံကပြစ်ချလိုက်တာဘယ်မှာပြစ်ချလိုက်တော့နောက်ဘဝကြတော့ပြည့်စားဘဝပြစ်ချလိုက်တာအဲ့ပြည့်စားဖြစ်ခြင်းရဲ့အကြောင်းကဘာလဲဆိုတော့အကုသိုလ်ဝစီကံဒါကြောင့်အဲ့ဒါလို့နောက်ဘဝတွေမှာ ဘဝအသည့်အသည့်ဖြစ်စေတဲ့အကုသိုလ်အကံနေကုသိုလ်ကံအကုသိုလ်ကံနေကုသိုလ်အလုပ်အကုသိုလ်အလုပ်တွေဟာအဲ့ဒါတွေကိုသူတို့ကိုအဘိသင်္ခါရလို့ခေါ်တာစာကောတစ်မျိုးဒီတော့အဲ့ဒီကုသိုလ်ကံအကုသိုလ်ကံတစ်ခုခုရှိနေသမျှတော့နောက်ဘဝအသည့်မရပေဘူးလားဘဝအသည့်ရရင်ချမ်းသာအသည့်တွေမရပေဘူးလားဟမ် အဲဆင်းရဲအတ္တတွေရတယ်ဟုတ်ကဲ့လားဘဝအတ္တရနေသမျှဆင်းရဲအတ္တရဧဝမေတ္တကေဝလတ္တဒုက္ခကံဓတ္တသမုရိယောဟောတိဧဝံဤပုံဤနည်းဖြင့်ကေဝလတ္တချမ်းသာမဖက်ဆင်းရဲတတဲ့ဖြစ်သောဧတတ္တဒုက္ခခန္ဓာတဤဒုက္ခအစုပုံကြီးဤတမှုရရော ဖြစ်ပေါ်လာခြင်းသည်ဟောတိဖြစ်၏ပဋိစ္စသမုပ္ပါဒီဒုက္ခအစုပုံကြီးဖြစ်ပေါ်လာတာဟာ မသိမှုအဝိဇ္ဇာကဆလာတာတဲ့ဒါဘယ်ကြမှာဒီကုသကအကုသကငါငြိမ့်သွားတယ်လဲဆိုတော့ယ ahanan ဖြစ်မှာယ ahanan ဖြစ်တဲ့အခါကျတော့ဘာကြောင့်ကုသကအကုသကငါငြိမ့်ရတယ်လဲဆိုတော့ယ ahanan ကျတော့ဘာကိလေသာမှမရှိတော့ လောဘလည်းမရှိဘူးဒေါသလည်းမရှိဘူးမောဟမာနဘာမှမရှိတော့မရှိတော့ယ ahanan ဟာဘဝလိုချင်တဲ့ဘဝတဏှာရှိမလားရှိပါဘူး အဲမရှိတော့ဘဝနောက်ဘဝသူမဖြစ်ဘူးနောက်ဘဝမဖြစ်တော့ကုသိုလ်ကံအကုသိုလ်ကံကလည်းဘဝလုံးမပေးရတော့ဘူးအဲတော့ကုသိုလ်ကံအကုသိုလ်ကံသူတို့တတ္တိသုံးသွားတယ်အညွန့်သုံးသွားတယ်အဲ့ဒါအဘိသင်္ခါရမန်ကိုအောင်တယ်လို့ခေါ်တယ်ဟုတ်လားဘယ်ခါမှပဲအောင်တော့ရဟနာဖြစ်မှပဲအောင်တာပဲမြတ်စွာဘုရားကတော့ပထမဆုံးရဟဓမဉဏ်ရထားတဲ့ပုဂ္ဂိုလ် အဘိသင်္ဃာရမန်ဒေဝဗုဒ္ဓမန်ဆိုတာကတော့သိပြီးသားပဲဘယ်သူတော့မာနတာဟုတ်လားကိလေသာမန်ဆိုတာကတော့လောဘဒေါသမောဟကိလေသာတွေ10ခုဟုတ်တယ်မဟုတ်လားမကောင်းတဲ့စိတ်မှန်သမျှကိလေသာကြီးပဲလောဘလည်းကိလေသာဒေါသကိလေသာမောဟကိလေသာ မာနကိလေသာအစရှိသည်ဆယ်ခုရှိတယ်အဲ့ဒါကကိလေသာမန်အဘိသင်္ခါရ ဒေဝဗုဒ္ဓအဘိသင်္ဃာရကိလေသာနှင့်ဒေဝဗုဒ္ဓနောက်မှန်ကပါလေခန္ဓာမှန်ဆိုတာခန္ဓာ၅ပါးအစုတရား၅ခုရုပ်အစုတရားကတစ်ခုခန္ဓာကိုယ်ကြီးတစ်ခုလုံးခန္ဓာမှန်စိတ်ကို၄မျိုးခွဲထားလိုက်တယ်ခံစားမှုကတစ်မျိုးမှတ်သားမှုကတစ်မျိုးစိတ်ဆော်ပြုလို့အာထုံမှုကတစ်မျိုးသိမှုကတစ်မျိုးလို့ ခံစားမှုကိုဝေဒနာခန္ဓာခေါ်တယ်မှတ်သားမှုကိုသိဉ္ဇခန္ဓာခေါ်တယ်စိတ်ဆောပြုလို့အထုတ်မှုကိုသင်္ခါရခန္ဓာခေါ်တယ်သိုံလေးသိမှုကိုဝိညာဉ်နဲ့ခန္ဓာအဲ့တော့အဲ့ဒါကိုစိတ်ခန္ဓာ၄ပါးခေါ်တယ်စာခေါ်တော့တရားခေါ်တော့နာမ်ခန္ဓာ၄ပါးပေါ့စိတ်နဲ့စသမျှနာအဲ့ဒီ၄ပါးရောရုပ်ခန္ဓာကြီးတစ်ခုလုံးရော လူမှပေါင်းလိုက်တဲ့အခါကျတော့အဲ့ဒီအစုတရား၅ပါးပဲရှိတာမဟုတ်လားဒီခန္ဓာ၅ပါးပဲရှိတယ်အဲ့ဒီခန္ဓာ၅ပါးရှိနေသမျှတော့ဒီလူဟာချမ်းသာနေတယ်ဟုတ်ကဲ့လားဒီလိုဆိုရင်ဒီခန္ဓာဟာမိတ်ဆွေလားယန္တူလားဒီလိုဆိုလို့ရှိရင်မန်ပေါ့ဟုတ်လားဖြည့်စည်းတတ်တဲ့မန်ဒါကြောင့်မို့လို့ ခန္ဓာ၅ပါးဟာခန္ဓာမှမေစုမန်ဆိုတာကတော့ဟိုဆရာကြီးကိုပြောတာတတ္တဝါအလုံးရဲ့ဆရာကြီးသူကပယက်ဆရဲ့လည်းဆရာလည်းဟုတ်တယ်ချင်းရဲ့ဆရာလည်းဟုတ်တယ်ကမင်းကြီးရဲ့ဆရာလည်းဟုတ်တယ်ကြွက်ရဲ့ဆရာလည်းဟုတ်တယ်နတ်ရဲ့ဆရာမြမရဲ့ဆရာလည်းဟုတ်တယ်အဲ့ဒီဆရာကြီးကိုပြောတာဘယ်သူတော့သေမင်းဟုတ်တယ်မဟုတ်လားပယက်စိတ်မသေးဘူးလား အဲ့ဒီသေခြင်းကိုပဲမင်းလို့နာမည်တတ်ထားတာတင်စားထားတာအဲ့တော့သေခြင်းတရားဟာတတ်တတ်တဲ့ဟာဆိုတာဟုတ်သလားအဲ့တော့တတ်တတ်တဲ့ဟာဆိုတာမာရမန်မစ္စုမန်ဆိုတာသေခြင်းတရားဟာမှန်မယ်သေခြင်းတရားကဘသူ့ကိုဘယ်အချိန်မှဆွဲလိမ့်ရှိတော့ဟမ်အချိန်မရဆွဲတာဟုတ်လား တရားနာနေရင်ငုတ်တုတ်ကြီးလည်းဆွဲမခံရနိုင်ဘူးလားခံရနိုင်တာပဲဟုတ်ကဲ့လားအဲ့တော့ तू ကမှန်မဟုတ်ဘူးလားမစ္စုမှန်ဟုတ်လားကိုင်ပဲနှစ်ပါးလဲပါပါလဲအဲ့ဒီမန်၅ပါးလုံးကိုအောင်မြင်တာကဘယ်သူလဲ မြတ်စွာဘုရားဓမ္မ၅ပါးလုံးအောင်မြင်ပြီဆိုတော့မြတ်စွာဘုရားကနောက်ဘဝအသစ်ဖြစ်အောင်မလားမဖြစ်တော့ဆင်းရဲကလွတ်မသွားဘူးလားဟုတ်ကဲ့လား gain အဲ့ဒီမှာဘယ်လိုဆိုထားသလဲဇိနာသာသနာအဘိသင်္ခါရကိလေသာနှင့်ဒေဝဗုဒ္ဓခန္ဓာမေစုမင်္ဂါကုကို တစ်ခုမှကျွေး ခဲ့ပါ နှက်ခဲ့လားမှန်ပါဗျာဟုတ်ကဲ့လားဒါပေမဲ့ယောဂီတို့ကတော့အရာမကြက်ကြနဲ့အောင်ဒီပြင်လူကတော့ကြက်ချင်ကြက်ပေါ့ညင်ကျေးမှုတို့ကတော့ရနေပြီဘာလို့ယောဂီကအရာမကြက်ရမှာတော့တရားပြည့်နေမစိုးလို့တရားရှုမှတ်မှုပြည့်နေမစိုးလို့မဟုတ်လားစာကြက်နေရှုမှတ်မှုမပြည့်ဘူးလား အဲမပြက်စေနဲ့တကယ်လို့ကြက်ချင်ရင်အိမ်ရောက်မှကျဲဟုတ်ကလားอืมကဲဒီတော့ဒီနေ့တပေါင်းလာပြီနေတရားစာရတပေါင်းလာပြီနေဟာမြတ်စွာဘုရားရာဇဂိုကနေပြီးတော့ကပိလို့ကြွတဲ့နေတဲ့ မဲတော်သုတ်တော်ရဏဘီရင်ကြီးကကပိလိုပြည်မှာနေတာမြတ်စွာဘုရားကဘုရားပွင့်ပြီးတော့ဗာရာဏသီပြည်မိဂရာဟုံတော်မှာပင်ဆွဲကြီး၅ဦးတရားဟောဓမ္မစကြာတရားဟောပြီးတော့အစဉ်အတိုင်းကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကျွတ်အောင်ချွေရင်းနဲ့ရာဇကြိုကြွသွားတယ်ရာဇကြိုကြွတာရာ ရာဇဂိုနဲ့ကပိလောကယူဇနာ45ယူဇနာရှိတယ်လို့ဖော်ပြထားတယ်ထားပါတော့အဝေးပေါ့လေရာဇဂိုဘာလို့အရင်ဆုံးကြွရတာလဲဘာကြောင့်ဖျားဖြစ်ပြီးတော့ကိုခမဲတော်စီအရင်မကြွရတာလဲလို့ဆိုတော့တောထွက်တုံးကဒုက္ခရစရိယာမကျင့်ငင်နေရာကောင်းလိုက်ရှာတဲ့အခါကျတော့ရာဇဂိုဒီနာရောက်သွားတော့ ဆွန့်ကြိတံတော့ဘုရားအလောင်းသိတ္တထယဟန်မဟုတ်ဘူးပေါ့ယသိပြောကြပါစို့အဲ့ဒီချိန်ယဟန်မဟုတ်သေးဘူးဘုရားလည်းမဟုတ်သေးဘူးဘုရားလောင်းပဲရှိသေးတယ်ဘုရားလောင်းယသိဆိုပါလို့သူကရာဇကြုံမျိုးတဲ့ဆွမ်းကန်ထွက်တယ်ဆွမ်းကန်ထွက်တော့သူရဲ့ဣန္ဒြေတွေတည်ကြည်ငြိမ်သက်ကြီးညိုပွဲရှိတာကိုရာဇကြုံပြည့်ရှင်ဗိမိတာရဘယင်ကမြင်တယ်မြင်တဲ့အခါကျတော့ ဒီရှင်မြတ်ဖြင့်သူတော်စင်မဲ့သူမှတရားတစ်ခုခုရှိမှာပဲကြီးညိုစရာကောင်းလိုက်တာမင်းချင်းတယောက်ကိုကိုင်းအဲ့ဒီရှင်မြတ်နောက်မယောင်မလဲလိုက်ပြီးတော့ကြည်ဒီရှင်မြတ်ဘယ်နေရာ နေသလဲဘာလုပ်သလဲအဲသူတနေရာမှာနေတာအစဉ်သိမေးခဲ့ဘယ်ကလဲဘာလုပ်တာလဲဘာလုပ်နေသလဲဘယ်သွားမလဲ ဒါနဲ့မင်းချင်းကနောက်ရောင်ခံပြီးလိုက်အရှင်မြတ်ကလည်းရာဇကြိုတဲ့ဆုံးခံပြီးတော့ထွက်လာ ထွက်လာပြီးတော့ရာဇကြုံမြို့ပြင်ကအရေးကောင်းတဲ့သစ်ပင်တအောင်ဆုံးဖုံးပေးသူကမင်းသားအဖြစ်ကအခုမှတောထွက်လာတာဆိုတော့မင်းသားဘဝတုန်းကတော့တကယ်အစာကောင်းအသောက်ကောင်းအမတန်နုနုညံ့ညံ့အစီအနှစ်တွေစားတော့လာတာအခုရာဇကြိုတဲ့ ဆုံးခံလို့မလို့ပြန်ထွက်လာတော့ရတာကမရောစွမ်းနေရတယ်တဲ့ဆံချမ်းကြီးတွေပေါ့ဆံချမ်းကြီးတွေထက်ထားဆွမ်းချမ်းနေစားအဲ့ဒါပြန်ပြီးတော့တောင်စားရဲနဲ့အန်ထွက်မလို့ဖြစ်တယ်တဲ့ဒါပေမဲ့လို့သူကိုယ်သူဆုံးမတာပေါ့ဗိဒ္ဓထဒီလိုအစားအသောက်ကိုသင် မစားမတော့ရင်သင်ဘယ်တော့ဖျားဖြစ်မလဲဖြစ်မှာမဟုတ်ဘူးအစားအသောက်ကလူရဲမဟုတ်ဘူးစသည်ဖြင့်ဆုံးမပြီးသူဖုံးပေးတယ်ရတယ်ပေါ့ စိတ်သာရှင်သောဘုရားဟောပဲစိတ်လိုရင်းပဲစိတ်ကရတယ်ဆိုရတာပဲမရဘူးဆိုရင်မရဘူးပဲဒါတော့အဲ့ဒါသူဖုံးမိပြီးတဲ့အခါကျတော့နောက်ကမယောင်ဝင်လဲလိုက်ရတာမင်းချင်းကမေးတယ်အရှင်မြတ်ဘယ်ကဗာလဲဘာလို့တာလဲဆိုကပိလောကတို့ထွက်လာတဲ့အမှန်တရားရှာဖို့ဘုရားဖြစ်စုပတ်နေအခုနေရာကောင်းကောင်းတောနေရာကောင်းကောင်းလိုက်ရှာတယ် အဲ့ဒါဒီတော့မင်းကြီးကအရှင်ဘုရားခဏဒီနေရာဆိုင်မအောင်ဘုရားဆိုပြီးပြန်သွားပြီးတော့ဗိမိတာရလျှောက်ထားတဲ့အကျိုးကြောင့်လျှောက်ထားတော့ဗိမိတာရဘုရားအလောင်းဘုရားဖြစ်ဖို့အမှန်တရားသိဖို့ရှားနေတဲ့ပုဂ္ဂိုလ်ပဲလို့ကြားတော့ချက်ချင်းလိုက်လာလိုက်လာပြီးအကျိုးကြောင့်သူကြီးသိသိဉာဏ်တွေမေးတော့ဒီပုဂ္ဂိုလ်ဖြစ်တကယ်ပဲသုံးလောကထွထားဘုရားဖြစ်ဖို့ရအတွက်အမှန်တရား၄ပါးသိဖို့ ကြိုးစားနေတဲ့ပုဂ္ဂိုလ်တွေပဲပုဂ္ဂိုလ်ပဲလို့သိတာနဲ့အရှင်မြတ်ဘုရား တခုလျှောက်ပြရစေအရှင်မြတ်ဘုရားဖြစ်တဲ့အခါမှာတပည့်တော်စီပထမဆုံးကြွပြီးတပည့်တော်ကို တရားဟောတော်မူပါဘုရားလျှောက်တော့တိဋ္ဌထယသိကလည်းပဲဂရိပေးလိုက်တယ်အေးဘုရားဖြစ်လို့ရှင်လာခဲ့ပါမယ်အဲ့ဒါနဲ့ပြီးတဲ့အခါကျတော့တော့ကောင်းကောင်းလိုက်ရှာတော့ရာဇညုံနဲ့မလားမကန့်မှာပဲ ဥရုဝေလာတော်သေးတော့အဲ့ဒီမှာ6နှစ်ပတ်လုံးဒုက္ခရစရိယာအကျင့်မှားကျင့်မိတယ်အကျင့်မှားဆိုတော့6နှစ်ကျင့်လည်းပဲဘာမှမရဘူးပေါ့နောက်မှားမှန်းသိလို့အဲ့ဒီအကျင့်မှားလွတ်ပြီးတော့အာနာပါနစတုထဇံပြန်ဝင်စားပြီးအဲ့ဒီကမှနေပြီးဝိပဿနာရှုတော့မှဘုရားဖြစ်သွားတာအဲ့တော့ဘုရားဖြစ်ပြီးတဲ့အခါကျတော့ဦးဆုံးတရားဘု து ဟောရပါမလဲလို့စဉ်းစားတော့ ပင်ဆွဲခင်၅ဦးတွေ့တယ်ကျေးဇူးများတဲ့ပုဂ္ဂိုလ်တွေပဲဥရဝေလာတော်ဒုက္ခရစရိယကျင့်တယ်ကအစာဥမှဒီ၄ပါးကပဲသူ့ကိုပြုစုဆောင်ရှောက်အဲဒါကြောင့်ကျေးဇူးရှိတယ်သူတို့ဟောမှာပဲဒါဖြင့်သူတို့မှတရားသိနိုင်တဲ့ဉာဏ်အခြေခံရင့်တာမလားလို့ရွှေဉာဏ်နဲ့ကြည့်တော့သူတို့တရားသိနိုင်တယ်ဒါနဲ့ဗုဒ္ဓဂယာဘုရားအဖြစ်ပွင့်တဲ့နေရာကနေပြီးတော့ဗာရဏသီကြွ ပြီးတော့မိဂရာဟောမှာသူတို့တရားဟောယေရှုရှိတဲ့လူတွေယေရှုဆက်လိုက်တာ၅ပါးလုံးယဟနာဖြစ်သောကိလေသာကုန်ခန်းသောသူဤယေရှုရှိပေဘူးအထူးသိအပ်စွာခွင့်သင့်တုံလတုံပြန်ဆက်ရအကျိုးများစွာဟုတ်သလားဆိုသူဤယေရှုရှိပေဘူး အထူးသိအပ်စွာခွင့်သင်တုံလတ်တုံပြန်ဆတ်ရအကျိုးများစွာသူဤကျေးဇူးရှိပေဘူးအထူးသိအပ်စွာခွင့်သင်တုံလတ်တုံပြန်ဆတ်ရအကျိုးများစွာ ဆိုယေရှုတုံလှဲယေရှုတုံလှဲချစ်ကြွယ်သွဲချစ်ကြွယ်သွဲဖြိုးကြွယ်မင်္ဂလာဖြိုးကြွယ်မင်္ဂလာယေရှုတုံလှဲယေရှုတုံလှဲချစ်ကြွယ်သွဲချစ် ဖြိုးကျွယ်မင်္ဂလာဖြိုးကျွယ်မင်္ဂလာဆိုလို့ပြန်ဆိုသူဤကျေးဇူး သူကဘယ်သူကျေစုဆက်တာပင်စောခင်ငါ့ကိုကိုင်ကျေစုရှိတဲ့လူကျေစုဆက်ပြီးပြီအရှင်ကိုနေညဆိုဓမ္မစကြာတရားဆုံးတာနဲ့ကိလေသာ အာသောကုန်ခံရဟနာဖြစ်သွားတာနောက်၃ခုကတော့၄ခုကတော့သူတို့ဆက်ပြီးတော့တရားအထုတ်ရသေးတယ်၂ရက်၃ရက်၄ရက်အာအထုတ်တော့အလုံးမဲ့ရဟနာဖြစ်သွားကိလေသာကုန်ခံသွား ။ဂိုင်ကျေးဇူးဆက်ပြီးပြီဆိုတော့ထားခဲ့တဲ့ဂရိသရိယဘယ်လိုဘယ်မှာဘယ်လိုဂရိထားခဲ့ရာဇကြိုပြီးဗိမိတာရဘယင်ကိုဘယ်လိုဂရိပေးတဲ့အဲသူစီမအရင်ဆုံးကြွပါဆိုတာဂရိပေးခဲ့တော့အဲဒီတဲ့ဗုဒ္ဓဂယာကနေပြီးတဖြည်းဖြည်းရာဇကြိုကြွလာ ရာစိတ်ကျွတ်ကြတော့လမ်းမှာကျွတ်သိကျွတ်ထိုက်တဲ့ပုံစံတွေဟောပြောပြီးတော့ခြေချွတ်သွားတယ်အဲဗိမိတာရဘယင်စီရောက်ဗိမိတာရဘယင်ကတရားတွေသိတရားတွေရပြီးတော့သူရဲ့ဝေလူဝံခေါ်တဲ့ဝါတော်ဥယျာဉ်ကိုမြတ်စွာဘုရားလှူတယ်ပြီးတော့ចောင်းဆောက်ပြီးလှူတယ်ဒါကြောင့်မလို့ဝေလူဝံចောင်းဆိုတာဝေလူဆိုတာဝါဝံဆိုတာဝနတော်သို့မဟုတ်ဥယျာဉ် ဝေလူဝံဆိုတာဝါရောဥယံအဲ့ဒါကိုကြောင်းဆောက်ပြီးလူတော်မြတ်စွာဘုရားအဲ့ဒီမှာသတင်းသုံးရတယ်သတင်းသုံးပြီးတော့တတ္တဝါတွေတရားရည်အမြိုက်စေတိုက်ကျွေးတယ်နောက်သူရဲ့ခမဲတော်ကပိလဝကနေပြီးတော့သတင်းရသူသားဖះဖြစ်ပြီးဖះဖြစ်လို့မိဂရာဟိုမှာပင်ဆွက်ကြီးတွေတရားဟုခေါ်ပြီးတော့အခု ရာဇကြိုကြွလို့မလို့ရာဇကြိုပြီမှာဗိမိသာရဘယင်ကဝေလူဝန်ကျောင်းတော်ကြီးဆောက်ထူလို့ဝေလူဝန်ကျောင်းမှာတရင်တုံနေတယ်ကြားတော့သူစီကြွမလားကြွမလားမျောတယ်မကြွလာမကြွလာတော့အကိုင်းအပင်ခိုင်းမှပဲဆိုပြီးတော့အဲ့ဒါအပင်ခိုင်းတော့အမတ်တထောင်နဲ့ခေါင်းဆောင်အမတ်တယောက် နောက်လိုက်အမတ်တထောင်နဲ့ကဲတော့ပညာကြီးဆိုပြီးသွားခိုင်းတော့အဲ့ဒီအမတ်တွေသွားမြတ်စွာဘုရားထံရောက်တော့မြတ်စွာဘုရားထံရောက်တော့မြတ်စွာဘုရားကိုခမဲတော်ကအပင်ခိုင်းလို့လာပါတယ်ဘုရားဘုရားခမဲတော်ရကပ်ပြီးလို့ပြီးကြွကြွတော်မူပါဘုရားလျှောက်တော့မြတ်စွာဘုရားကအထုမမိတ်ကြပဲနဲ့တရားဟောတယ်တရားဟောတော့အဲ့ဒီတထောင်တယောက်လုံးကအကုန်လုံး တရားနာရနဲ့တရားရှုမှတ်တော့ဒီတတိပဋ္ဌာန်ပေါ့ရှုမှတ်တော့ကိလေသာကုန်ခံယ ahanan ဖြစ်ကုန်ကြတာယ ahanan ဖြစ်ကုန်တော့သူတို့ကိုပေးလိုက်တဲ့တာဝန်တော့တတိယမှာပေါ့ဒါပေမဲ့အဲ့ဒီတာဝန်တဲ့သူတို့မှာကိလေသာငြိမ်းပြီးကိလေသာကင်းရင်ချမ်းသာခံစားဖို့ကပိုအရေးကြီးတာပေါ့အဲ့တော့နောက်ထပ်မလျှောက်တော့မြတ်စွာဘုရားထာမှာပဲနေလိုက်တယ် အဲ့တော့ဟောကပိလောကဟောကတော့မျောနေမှာပေါ့ဘယ်သူလဲအဲသုတော်ရဏဘိယင်ကြီးကတော့မျောနေမှာပေါ့နောက်ဆုံးသတင်းရတယ်သူတို့မပြန်လာတော့ဘူးယဟန်နေယဟနာတွေဖြစ်ကုန်ကြပြီဆိုတခါနောက်တစ်ချိန်အမတ်တထောင်အဲဟိုရင်မင်းမူရန်တထောင်နဲ့ခေါင်းဆောင်အမတ်တယောက်လွတ် ဒါလည်းပဲတရားဟောယဟန္တာဖြစ်မပြန်ကြပြန်အဲ့လိုနဲ့ဆယ်ကြီးရဲ့ကိုးချိန်တည်တည်ထင်တယ်လွတ်တာမပြန်ကြတော့နောက်ဆုံးကြတော့မြတ်စွာဘုရားရဲ့ဖွားဘက်တော်ကာလုတာဤအမသူ့ကိုသေချာသင်ပြပြီးတော့ဂရိခံပြီးတော့လွတ်တယ်ကာလုတာဤသွားကြည့်သင်လည်းပဲသင်ရဲ့နောက်ပါတထောင်နဲ့ဒါပေမဲ့ သင်တရားသိသည် ဖြစ်စေမသိသည် ဖြစ်စေသင်ကိုပေးလိုက်တဲ့တာဝန်တော့သင်ပြေပြေပေါ်အောင်ဆောင်ရွက်ပါအဲ့ဒါငါဂရိပေးပါတယ်တရားသိသည်ဖြစ်စေမသိသည်ဖြစ်စေနောင်တော်ဖရာကိုတော့ကပိလိုအပြာပါအောင်ပြင့်ခဲ့ပါမယ်ဒါနဲ့လွတ်လိုက်တယ်လွတ်လိုက်တော့အဲ့ဒါလဲသူလဲပဲဘာဖြစ်ပြန်ဉာဏ်ဖြစ်တော့ပြန်တယ်တော်လိုက်တာနော် ဘာကြောင့်ဒီလောက်တောင်တရားလေးနာရင်နဲ့ရှုမှတ်ရုံနဲ့ယ ahanan ဖြစ်တာအရင်ဘဝကတတိပဋ္ဌာန်ကိုကြာကြာနာနာအထုတ်ပြီးတော့ဝိပဿနာအတွေ့တွေများခဲ့လို့မဟုတ်လားဝိပဿနာတရားအတွေ့တွေများခဲ့တော့ဒီမှာဗာလဲမိခဲတရားဘုံဆိုမဟုတ်လားပြာဖုံးနေတဲ့မိခဲရဲရဲကြီးမြင်ရလားမမြင်ရဘူးဒါပေမဲ့ လေလေးတစ်ချက်တိုက်လိုက်တာနဲ့ဘာဖြစ်တယ်ဟဲ့ပြာလွင့်သွားပြီရဲကနေတောက်လာတယ်မဟုတ်လားအဲ့ဒါလိုဖြစ်တာပေါ့ညင်တော့ဟိုလမ်းမှန်တရားနဲ့မတွေ့သေးတော့သူတို့ရဲ့မိခဲက ပြာဖုံးခံနေရတယ်လမ်းမှန်တရားက ပြာကိုလည်းဖွင့်ပေးလိုက်ရောဘာဖြစ်သွားညံမိတော့ကဘောမလာဘူးလားအဲဘောလာတော့အဲ့ဒီမှာရဟန္တာဖြစ်တာ အဲ့ဒီနေရာလေးရှုမှတ်လို့မဟုတ်ဘူးမဟုတ်လားဘယ်တော့မှအရေဟာစုဆောင်းလာတာတော့ဘဝပေါင်းများစွာကမဟုတ်လားအဲ့တော့တို့ထဲမှာလည်းအခုစုဆောင်းနေကြတာမဟုတ်ဘူးလားဒီဘဝတွေမှာဖြစ်ခြင်းလည်းဖြစ်သွားမဖြစ်ခြင်းဘူးဆိုလို့ရှိရင်လည်းနောက်ဘုရားစီရှင်တန်ဆန်ထန်ကြရတော့တရားနာလိုက်တာ ਨੇ ပြာလွင့်သွားမှာပေါ့ဟုတ်လားအဝိဇ္ဇာပြာ လင်းကနဲ့လွင့်သွားတော့ညံပြီးတော့လင်းကနဲ့တောက်လာတာပေါ့အဲ့ဒီပုဂ္ဂိုလ်မျိုးကိုဥက္ကဋိတင်ညူပုဂ္ဂိုလ်ခေါ်တယ်ဥက္ကဋိတင်ညူပုဂ္ဂိုလ်ဆိုတာညံကိုချက်ချင်းလှစ်ခွာပေးလိုက်တဲ့နဲ့ချက်ချင်းသိသွားတဲ့ပုဂ္ဂိုလ်လို့ခေါ်တယ်ဥက္ကဋိတင်ညူပုဂ္ဂိုလ်တဲ့ဝိပင်စီတင်ညူပုဂ္ဂိုလ်တဲ့နေယပုဂ္ဂိုလ်တဲ့ဗဒပရမပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်လေးစားမြတ်စွာဘုရားဟောခဲ့တယ် အကျဉ်းချုပ်မြဟောဖို့ပြတိကဥက္ကတိအကျယ်ဖွင့်ပြဟောပြောမှတိကဝိပင်စီလက်တွေ့ကျင့်မှသိမြင်ကနေရခေါ်လေပြီယခုဘဝမသိကပဓာပရမခေါ်လေပြီနားလည်လားအကျဉ်းချုပ်မြဟောဖို့ပြတိကဥက္ကတိတရားအကျဉ်းလေးဟောလိုက်တာနဲ့ပဲ တရားသိကိလေသာငြိမ်းရဟနာဖြစ်သွားတာသူ့ကိုဩဂတိတင်ညူပုဂ္ဂိုလ်ဟုတ်ကဲ့လားဘာပုဂ္ဂိုလ်တဲ့တော့အကျယ်ဖွင့်ပြဟောပြောမှသိကဝိပင်စီအကျဉ်ဖွင့်အကျဉ်ဟောရုံများမသိသေးဘူးအကျယ်တဝင်းရှင်းလင်းဖွင့်ပြမှဖွင့်ပြပြီးဟောမှတရားသိပြီးတော့လိုက်ရှုမှတ်လို့မလို့ ကိလေသာငြိမ်းရဟနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေတဲ့အဲ့ဒီပုဂ္ဂိုလ်ကဝိပင်စီတင်ညူပုဂ္ဂိုလ်တဲ့အခုဓမ္မစကြာတရားနာပြီးတော့ရဟနာဖြစ်ကြတာပေါ့အရှင်ကိုနေညာဆိုလို့ချင်းအကျယ်တဝင်းဖွင့်ပြပြီးဟောမှသိတာပဲဝိပင်စီတင်ညူပုဂ္ဂိုလ်ကျန်တဲ့၄ပါးကတော့သူကနာယုံနဲ့မသိသေးဘူးလက်တွေ့သူတို့အားထုတ်ရတယ် တဘာကတရက်တဘာကနှစ်ရက်တဘာကသုံးရက်တဘာကလေးရက်အထုတ်ရအထုတ်ပြီးမှသိသွားတယ်အရှင်သာရိပုတ္တရာကတော့ဥက္ကဋိတင်ညူပုဂ္ဂိုလ်တဲ့အရှင်သာရိပုတ္တရာကသူပရပိုက်ဘဝတရားရှာနေတော့ဆရာရှာနေတော့မြတ်စွာဘုရားရဲ့ပိစဝကီတပြည့်အရှင်အတ္တစီရာဇကြုပ်ပြည့်တဲ့ဆုံးခံသွားတာသူတွေ့တော့ဒီပုဂ္ဂိုလ်ရဲ့တည်ကြည်ငြိမ်သက် ကြည်လင်တဲ့အိန္ဒြေတွေကိုသူကမြင်တော့ဧကနာဒီပုဂ္ဂိုလ်တော့တရားဒူရှိတဲ့ပုဂ္ဂိုလ်ပဲငါစိကမပဲဆိုပြီးတော့ဆုံးခန္ဓာကိုနောက်ကအသာလိုက်သွားတယ်အသာလိုက်သွားပြီးတော့ရှင်အတ္တစီလည်းတပါးသာရတော့ရာဇဂိုကထွက်နေရာကောင်းသစ်ပေရိတ်ကောင်းတရိတ်မှာအဲ့ဒါထိုင်ဆုံးဖုံးပေးလို့အဲ့ဒီခါကျတော့ခုနပြောတဲ့အရှင်သာရိပုတ္တရာရဲ့အလောင်း ဥပဒိတာပရပိုက်သူကအဲ့ဒီအချိန်နဲ့အလိုက်သိစွာ နေရာခင်းပေးတယ်နေရာလှဲကျင်းပေးတယ်လက်စေဖို့ရာရိတ်လှုပ်ခြင်းမှုရာရိတ်ခတ်ပေးတယ်အစိုက်တည်ဖြင့်ဆရာကိုပြုရမယ်တပည့်ဝတ်တွေအဲ့ဒီကလေးကသူကလိုက်ပြုဘာမှမသိသေးဘူးရှင်အသာစီဘာမှမသိဘူးညသက်စီကလည်းသူ့ကိုမသိဘူးအဲဆွန့်ဖုံးပေးပြီးတော့မှမေးတယ်ဥပဒိတာပရပိုက်ကရှင်အသာစီကို အရှင်မြတ်ဘုရားအရှင်မြတ်ရဲ့အိန္ဒြေတွေဟာတည်ကြည်ငြိမ်သက်ပြီးကြည်လင်တော်မူပါတယ်။ဒါကြောင့်မလို့အရှင်မြတ်မှာတရားဓုတော်ရှိပြီလို့တပည့်တော်ထင်ပါတယ်ဘုရား။အရှင်မြတ်ရဲ့ဆရာကဘယ်သူပါလဲ။အရှင်မြတ်ကဘယ်ဆရာရဲ့အယူဝါဒနှစ်သက်ပြီးလိုက်နာပါသလဲဆိုတော့အရှင်အတ္တဇိယပြောတယ်တို့ဆရာကဂေါရမမြတ်စွာဘုရားပဲ။ ငါကဂေါရမမြတ်စွာဘုရားရဲ့တရားတော်နဲ့အယူဝါဒနှစ်သက်လို့လိုက်နာကျင့်ကြံတာပဲအဒုဆရာရဲ့အယူဝါဒအကျဉ်းချုပ်ကတော့အရာတိုင်းဟာ အကြောင်းကြောင့်ဖြစ်တာပဲအကြောင်းမရှိရင်မဖြစ်ဘူးအဲ့ဒီဖြစ်ပေါ်စေတဲ့အကြောင်းကိုပယ်တတ်လိုက်လဲဆိုလို့ရှိရင်အကျိုးတွေလည်းမပေါ်တော့ဘူးအကျိုးတွေလည်းငြိမ့်သွားတယ်အရာတိုင်းဟာ အကြောင်းရှိတဲ့ အကြောင်းကြောင့်ဖြစ်တယ်အကြောင်းကြောင့်ဖြစ်တဲ့အတွက်ပဲပြက်တယ်ပေါ့ဖြစ်ရင်ပြက်တယ်မဖြစ်ရင်မပြက်ဘူးအဲ့တော့ဖြစ်ရင်ပြက်တယ်ဆိုတဲ့ကဒါဆင်းရဲပေါ့အဲ့ဒါဒုက္ခသစ္စာကိုနာမည်မဖော်ဘဲနဲ့ပြောတာအဲ့ဒါအကြောင်းကြောင့်ဖြစ်ကြတာပဲတဲ့သူ့မှာအကြောင်းတရားရှိတယ်တဲ့အဲ့ဒါလည်းအရှင်အသာစီကပါဠိတော်ထဲမှာသူပြောတဲ့စကားထဲမှာတော့မဖော်ပြဘူးသူ့စိတ်ထဲမှာတော့ရည်ရွယ်ချက်ရှိတယ် အရာရာဖြစ်အောင်လုပ်တာဖြစ်ရှင်တဲ့စိတ်ပဲတဲ့ဟုတ်သလားအဲ့ဒီဖြစ်ရှင်တဲ့စိတ်ကိုသမှုရိယသစ္စာခေါ်တယ်တဏှာပေါ့ဖြစ်ခြင်းဆိုတဲ့ကတဏှာပေါ့စားခြင်းနဲ့ဆိုတာတဏှာမဟုတ်ဘူးလားဟုတ်ကဲ့လားအဲ့ဒီစားခြင်းတော့မစားဘူးလားအဲစားတော့မဆင်းရဲဘူးလားဟုတ်ဆင်းရဲလားတခါတခါများစဉ်းစားမိတယ်မစားဘဲနဲ့များအသက်ရှင်နေရင် ကောင်းမှာပဲ ဘာကြောင့်လဲစားရဒုက္ခများလို့အဲ့ဒီဆင်းရဲဘယ်သူကဖြစ်စေတာဆိုစားခြင်းနဲ့တဏှာကဖြစ်စေတာမလားအဲ့ဒီတဏှာဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းသမုဒိယသစ္စာကိုပြောတာဒါပေမဲ့အဲ့ဒီတုန်းကတော့တိုက်ရိုက်အဲ့ဒါတော့မပြောဘူးအကြောင်းရှိတယ်အဲ့ဒီအကြောင်းကိုပယ်နိုင်ရင်အကျိုးမဖြစ်ပေါ်တော့ဘူးအကြောင်းရော အကျိုးရောငြိမ့်သွားပြီဆိုရင်တော့ဆင်းရဲငြိမ့်ရော ရှင်အတ္တဇီယအဲ့ဒါကိုခုနယောဂီတို့ရွတ်တဲ့ဂါထာက32လုံးရှိတယ်32လုံးရှိတဲ့ပါဠိကဗျာဂါထာမှာတဝက်ပဲအရှင်သာအတ္တအတ္တဇီကပြောရသေးတယ်အရှင်ဥပဒိတ်ကတရားပေါက်သွားပြီချက်ချင်းသိပြီးတော့ချက်ချင်းပဲကိလေသာညည်းရဟနာဖြစ်သွားတယ်32လုံးရှိတဲ့ဂါထာမှာတဝက်ကြားရသေးတယ်နော်ဘယ်နှလုံးမကြားရသေး 16လုံးပဲဥပမာဒီကရဆိုရင်တန္တာရမံတန္တာဝါသံတန္တတန္တေဟိပုဇိတာဒါပဲရှိသေးတယ်နောက်ကဟာမပါသေးဘူးမနောရမံဓမ္မောဝါသံဇောတေတုစိနသာသနာအဲ့ဒါမပါသေးဘူးတန္တာရမံတန္တာဝါသံတန္တတန္တေဟိပုဇိတာဒါလောက်ရှိတယ်အရှင်အရှင်ဥပတိတ်တပရပိုက်အရှင်တရိုက်ဘောဗုဒ္ဓရာတော်မှာတရားသိကိလေသာငြိမ့်သွားပြီဒါ အရင်ဘဝကသူစုဆောင်းခဲ့တဲ့အာထုတ်ခဲ့တဲ့တရားအသည့်အတွေ့အကြုံတွေက ပြည့်စုံနေလို့မဟုတ်လားဒီဘဝမှာသာပြာကိုမိမှုတ်ပေးမဲ့လူနဲ့မတွေ့သေးလို့မလို့သူကအခုအရှင်အသက်စီကပြာကိုမှုတ်ပေးလိုက်တာနဲ့အဝိဇ္ဇာပြာလွန့်သွားတာမဟုတ်လားလွင့်သွားတာနဲ့ဘာဖြစ်တော့တရားသိသွားတယ်ယဟန္တာဖြစ်သွားတယ် အဲဒီလိုပုဂ္ဂိုလ်မျိုးကိုဥက္ကတိတင်ညူပုဂ္ဂိုလ်တဲ့အချင်းညုတ်ခေါ်လိုက်ရုံနဲ့သိတာတဲ့အဲဘုန်းကြီးတို့ပြိဿတဲ့ကတန္တာရာမံတန္တာဝါဒံတန္တတန္တေဟိပူဇိတာ တကားထားလုံးရွတ်ပြီးဘယ်နှစ်ယောက်သိတော့ဟမ်မသိရဘူးလားဘယ်သိမလို့ဘုန်းကြီးကလည်းဖျားမဟုတ်ဘူးမဟုတ်လားယောဂီတို့ကလည်းမပြည့်စုံနေဘူးမဟုတ်လား အခုမှပြည့်စုံအောင်တဖြည်းဖြည်းဖြည့်တော့မဟုတ်လားဟမ်အဲ့ဒီတော့ပြာလွှင့်ရုံနဲ့ပြီးတော့ရဲရဲမတောက်နိုင်သေးဘူးအဲ့လိုချင်းညုတ်ဟောရုံနဲ့ပြီးတဲ့အရှင်သာရိပုတ္တရာလိုပုဂ္ဂိုလ်မျိုးကဥက္ကဋိတင်ညူပုဂ္ဂိုလ်တဲ့ဟိုအကျယ်တဝန်းဖွင့်ပြပြီးတော့ဓမ္မစကြာတရားတစ်ဆောင်လုံးရှင်းလင်းဟောပြမှသိသွားတဲ့အရှင်ကုဏ္ဏညတို့ပြဇွဲကြီးငါမျိုးအရှင်ကုဏ္ဏညတို့ပုဂ္ဂိုလ်မျိုးကတော့ အကျယ်ဖွင့်ဟောပြောမှသိလို့ဝိပင်စီတညူပုဂ္ဂိုလ်တဲ့အကျယ်ထွန်းဟောပြောလို့တည်းကောင်းကောင်းမသိသေးဘူးမပိုင်သေးဘူးတရားလက်တွေ့အထုံးမှပဲအနိစ္စဒုက္ခအနတ္တသဘောတွေသိသိသိသိပြီးတော့ရှင်းရှင်းရှင်းရှင်းသွားပြီးကိလေသာငြိမ်းဆင်းရဲငြိမ်းသွားတဲ့ပုဂ္ဂိုလ်ကြတော့နေရပုဂ္ဂိုလ်ခေါ်တယ်လက်တွေ့ကျင့်မှသိမြင်ကနေရခေါ်လေပြီဟုတ်ကဲ့လား လက်တွေ့ချင်းမှသိမြင်ကနေရာခေါ်လိုက်ပြီဒါပေမဲ့တချို့ကြတော့ဒီဘဝကျင့်တော်လည်းပဲတရားမရင်သေးဘူးစုဆောင်မိုံပဲရှိသေးတယ်အဲ့ဒါလိုပုံကမြဲကြတော့ဒီဘဝမှာသူတရားရတမညာရတဘူညာအထိမသိနိုင် မသိနိုင်တော့နောက်ဘဝကျဆက်အထုတ်အဲနောက်ဘဝဆက်အထုတ်ပြီဆိုလို့ရှိရင်တော့သူ့မှာ ပြည့်စုံသွားပြီဆိုရင်တော့နောက်ဘဝသူရတရားရမှာပေါ့ရတ္တမညာရတ္တပညာရမှာပေါ့အဲ့လိုပုဂ္ဂိုလ်မျိုးကြတော့ပဓာပရမပုဂ္ဂိုလ်တဲ့ယခုဘဝမသိကပဓာပရမခေါ်လေပြီဒီတော့အဲ့ဒီလိုပုဂ္ဂိုလ်၄မျိုးဘာလို့ क्वे ပြားတာလဲပါရမီ क्वे ပြားဉာဏ်ခြားနာတရားကြပုံ၄မျိုးရှိတဲ့ ပါရမီဆိုတာတခြားမှမဟုတ်ဘဲနဲ့ကိုယ်စုဆောင်းခဲ့တဲ့ကိုယ့်ရဲ့ဝိပဿနာအတွေ့အကြုံတွေကိုပါရမီပြောတာဟုတ်ကဲ့လားရှေးရှေးဘဝတွေကကိုယ်အားထုတ်ပြီးစုဆောင်းခဲ့တဲ့ဝိပဿနာအတွေ့အကြုံတွေအဲ့ဒီအတွေ့အကြုံတွေကနည်းသေးရင်ပါရမီမပြည့်သေးဘူးအဲ့ဒီအတွေ့အကြုံတွေမြာစုမိပုံမိပြီဆိုလို့ရှိရင်နော်သူပါရမီပြည့်တယ်လို့ခေါ်တာအဲပါရမီဆိုတာအလိုလိုရလာတာလားလှုပ်လို့ရတာ လုပ်လို့ရတာဒါကြောင့်ပါရမီကွဲပြားဉာဏ်ချာနာတရားရကုန်၄မျိုးရှိတဲ့ရှေးရှေးဘဝကအထုံမှုနည်းတဲ့ပုဂ္ဂိုလ်ကတော့သူကတော်တော်နဲ့မသိသေးဘူးပေါ့ချက်ချင်းအချင်းချင်းဟောရုံနဲ့လည်းမသိသေးဘူးအကျယ်ဟောလို့လည်းမသိသေးဘူးလက်တွေအာထုံမှသိတယ်ရှေးဘဝကစုဆောင်ခဲ့တဲ့အများလို့မလို့စုပုံမိနေပြီ တောက်မဲ့ဇဲဇဲဖြစ်နေပြီဆိုတဲ့ပုဂ္ဂိုလ်ကတော့သူကပါရမီရင့်တာပေါ့ပြည့်တာပေါ့အရှင်ဥပဒိတ်တလို့ရှင်သာရိပုတ္တရာလို့တစ်ချက်ဟောလိုက်တာနဲ့မဖြစ်သွားတော့ဂါထာလေးတဝက်ပဲကြားရသေးတယ်တရားသိသွားတယ်အဲ့လိုပါရမီကကွဲပြားတဲ့အခါကျတော့ဉာဏ်ကလည်းပဲကွဲပြားသွားတော့ပုဂ္ဂိုလ်လေးမျိုးကွဲပြားတယ်တဲ့ဒီတော့အခုဟို မြတ်စွာဘုရားလာလာတင့်တဲ့အမတ်တွေမင်းမှုရနေတဲ့တသောင်းတောင်ရှိနေအဲ့ထဲမှာကျမ်းဂန်ကအထူးမဆိုဘူးအားလုံးဟာတရားနာရင်နာရင်နဲ့အကျယ်တဝင်းနာပြီးတော့တရားနာရင်ရှုမှတ်ပြီးတော့တရားသိကြတဲ့ပုဂ္ဂိုလ်တွေဖြစ်မယ်အဲ့တော့အဲ့ထဲမှာဥက္ကဋိတင်ညူပုဂ္ဂိုလ်ပါတယ်ပြောရမလားမပါဘူးပြောဘယ်လိုပုဂ္ဂိုလ်မျိုးတွေဖြစ်မလဲ ဝိပင်စုတင်ညူပုဂ္ဂိုလ်တွေပေါ့ဟုတ်လားကိုင်းလိုက်ဆိုအကျဉ်းချုပ်မြဟောဖို့ပြသိကဥက္ကတိသိကဥက္ကတိဆို အကျယ်ဖွင့်ပြဟောပြောမှသိကဝိပင်စီဝိပင်စီတင်ညူเนาะသူကအရှိယဟောလဲဥက္ကတိတင်ညူဝိပင်စီတင်ညူနောက်နေယနောက်ပဒပရမအကျယ်ဖွင့်ပြဟောပြောမှသိကဝိပင်စီ ထုံလက်တွေ့ကျင့်မှလက်တွေ့ကျင့်မှသိမြင်ကသိမြင်ကနေရခေါ်လေးပြီသိမြင်က လက်တွေ့ကျင့်မှလက်တွေ့ကျင့်မှသိမြင်ကသိမြင်ကနေရခေါ်လေပြီ ယခုဘဝမတိကဗဒပရမခေါ်လေပြီယခုဘဝမတိကဗဒပရမခေါ်လေပြီ န်းဆိုကြည်ပါရမီကွဲပြား န်ချာနာတရားရပုံ၄မျိုးရှိတရားရပုံ၄မျိုးရှိပါရမီကွဲပြာပါရမီကွဲပြာဉာဏ်ချာနာဉာဏ်ချာနာတရားရပုံ၄မျိုးရှိတရား ဂတိတင်ညုဝိပင်စီတင်ညုနေယဗဒပရမဒါဖြင့်အခုဒီငုတ်တုတ်တွေကဩဂတိတွေလားဝိပင်စီတွေလားဟမ်ဟုတ်ပြီပါတယ်ဒါဖြင့်အာနေရဘောရိုက်တာမှနေရမှရတာဟုတ်ဘူးလားရိတ်တာနေရမှအထုတ်လို့ရတာဟုတ်နော်အဲ့ဒါနဲ့ အရှင်ကာလူရယတာယယံပြာနာဖြစ်တော့ဂရိကလည်းပေးခဲ့တယ်ပေးခဲ့တယ်ပေးထားတဲ့တာဝန်ခြေပြင်းအောင်ဆောင်ရွက်ပါမယ်လို့ဆိုတော့မြတ်စွာဘုရားမပါပါအောင်ပြင်မှာပဲလို့ဒါတော့မြတ်စွာဘုရားအကျိုးကြောင့်ပြပြီးတော့သူပြာသူလှလောက်မှလာတာဟုတ်အဲ့ဒီကလေးကမြတ်စွာဘုရားတန်ချက်ကချင်ကပ်ပြီးသူလျှောက်တော့မြတ်စွာဘုရားကလည်းကြွဖို့စိတ်ညွတ်ပြီးသားပါဒါပေမဲ့သူကမြတ်စွာဘုရား စိတ်ပိုးပြီးကြီးအောင်ပိုးပြီးတော့ကြွကျင်စိတ်ပေါ်အောင်ဆိုပြီးတော့တပေါင်းလတပေါင်းလရဲ့ตาယာဘုံလမ်းခရီးမှာသစ်ပင်တောတောင်တွေရဲ့ตาယာဘုံကျင်းခဲ့တာရကာတွေနဲ့ကျင်းခဲ့တာရကာတွေရဲ့တွန်ကျူးမိသားတွေနဲ့ตาယာဘုံဒေါသမင်းတွေရဲ့နေနဲ့ဟိုပြည့်ဒီလွားနဲ့ตาယာဘုံလမ်းခရီးကလည်းပဲ အခုချိန်နှွေးခါဖြစ်တဲ့အတွက်ရှင်ညံလည်းမရှိပဲနဲ့အဲတာယာဖြောင်းပြပုံအဲ့ဒါကိုကာလူဒာယီအမကကာလူဒာယီအဲ့ဒီခါကျတော့ယဟန်ဖြစ်သွားပြီပေါ့သူကလျှောက်တယ်ဂါထာပေါင်း60နဲ့အခုယောဂီတို့ခုနရွတ်တဲ့တန္တာဝတံတန္တာရမန်ဆိုတဲ့ဂါထာမျိုး60နဲ့လမ်းခရီးตายရပုံလျှောက်တာတော်တော်လျှောက်တတ်တဲ့ ကာလူတာကြီးပဲအဲ့ဒီမှာပါဠိနဲ့လျှောက်တာပါဠိလျှောက်ဖတ်သွားလို့ရှင်ကျက်သီးထလောက်အောင်ပဲလန်ခီတာယာဘုံအမတန်ကိုပေါ်လွင်နေသူလျှောက်တာຫນွေခါရောက်ပါပြီတဲ့ຫນွေခါမှာတည့်ရက်တွေကအဟောင်းနေကြွေကြလို့တင်းညွန့်နေရွက်သစ်တွေပေါ်လို့ရွက်သစ်တွေကလည်းပဲတချို့ရွက်သစ်တွေကနေနေရရတချို့ပြက်သစ်ကဝါဝါအစရှိသည်ဖြင့်အထူးသဖြင့်တော့ ရွညွန်နေထွက်လို့မလို့နီးနေတာနဲ့တတော်လုံးကထိန်လင်းနေပါတယ်ခင်ဗျာဒါကြောင့်မလို့ကျင်းတဲ့သာရကာတွေကလည်းအမတန်ကို ကြည်နူးကြပြီးတော့တွညကျူးကြပါတယ်သာသမင်တွေကလည်းပဲမြက်ခင်းလေးတွေပေါ်စိမ့်သိမ့်လေးလေးမြက်ခင်းလေးတွေပေါ်မှာပြေးပြီးတော့စားကြတောက်ကြနဲ့အစရှိသည်ဖြင့်ဂါထာ60ရွတ်ပြီးတော့မြတ်စွာဘုရားလျှောက်လျှောက်တာနဲ့ဒါနဲ့မြတ်စွာဘုရားတပေါင်းလာပြီးနေကြတော့ ရာဇဂိုကနေပြီးကပိလို့ကြွားတယ်သို့တော်လည်းပဲတကိုးနဲ့မကြွားဘူးတာမန်သူသူများလည်းပဲကုံချောင်းခြေချင်းကြွားတော့ကဆုံလာပြည်နေကြမှာပဲကပိလို့ရောက်တယ်တပေါင်းလာပြည်နေရကြွားအဲတော့လန်ခီမှာတောတောင်တွေရဲ့ပါရပုံတွေလည်းတွေ့ရမြင်ရတာပေါ့လေအဲ့ဒါကိုဟိုပေလေးပင် ရှင်လေးပါအပါဝင်ဖြစ်တဲ့ရှင်အုံညူက ဂါထာ60လုံးကိုမြန်မာကဗျာလင်္ကာသူကစီတယ်ဒါကြောင့်မလို့ဂါထာ60ပြုတ်ဆိုတာရှိတယ်အဲတော့အရှင်အုတ်ဓမကျော်ကတော့ဒေါ်လာဆိုပြီးတော့အဲ့ဒီဂါထာ60ပြုတ်ကိုပဲမှီပြီးဘာသာပြန်ပြီးတော့သူကရေးတယ်သူကတော့ဒေါ်လာလို့ဆိုတယ်ဒေါ်လာလို့ဆိုတော့ဒေါ်ရဲသွားတော့မဒေါ်ရဲမတွေ့ရဂျုံမှန်တာတွေပေါ့လေအဲ့ဒါလည်းဒီတပေါင်းလာပဲ အရှင်အုံညိုအရှင်ရှင်အုံညိုရှင်ခေမဆိုတာအဲဒီပေလေးပင်ရှင်လေးပါတဲ့တုံရင်းကြီးကသူရေးတဲ့ဂါထာကြောက်စယ်လဲတော်တော်ကောင်းတယ်သို့တော့အရှင်ဥဒ္ဓမကျော်ရဲ့ဒေါ်လာကပိုးပြီးတော့သဘာဝပေါ်တယ်စကလုံးကောင်းတယ်ဒါကြောင့်မလို့ဒီမှာတပေါင်းလာရဲ့သဘာဝမှာအဲ့ဒီဆရာတော်တွေရဲ့ပြုတ်တွေလင်္ကာတွေဒီမှာထည့်ပေးထားတယ် ဤမယာသည်တပောင်းလာ၌ဖကုတ်နေနှခနှင့်စမ်းရှင်၍ဗျိုင်းတာယာထွန်းပသဖြင့်ချိန်ယာသည်တွင်မိန်သပင်မှာငွေစင်ယထရန်တရာလည်းအသွာတူညီ ဖကုတ်နေနှင့်ရှင်မီတွဲကဗျိုင်းတာယာတို့မြိုင်မာမြိုင်လျှောက် ရွှေပြောက်လည်းဖူးညောက်ပွင့်ချိန်ယာသည်တိမ်ဝဲဟူ၍ဆက်ဆူခဲ့ကြပါသည်ဖေ။တရဖီအင်ကျင်တော်လုံးသင်သည်ပန်းမင်းများသာမဟုတ်ပါပဲ။ ရွှေဝါပရောက်မြိုင်တလျှောက်တွင်ကြိုင်လောင်းပြန်သင်ဒဇင်ကျွန်းလဲပင်မင်းမြင့်မြင့်တောလုံးတင်းအောင်ဖူးပွင့်ကြစေဖြစ်၍ရိုးညာမြနုဝတ်မုံစုတွင်ငွေဥယောင်သွေးပြန့်မွှေးစီစီတရဖီနှင့်တိမ်ကြီးများညောက်ပန်းပရောက်တို့ဖြိုးမောက်ရွှင်လန်းထူးဆန်းလှတဲ့ရိုးတာမြင့်နှင့်ပွင့်ညကြိုင်သဲမြိုင်လုံးမွေးမြဟူ၍တလီရှစ်ခွင်တိုင်းမှုံမိုင်းတဲ့ပတ်လေ သဇင်ကျွေးငယ်နှင့်အင်ကျင်းပန္တာညွန့်ငယ်တို့ဖုကွန်ကိုက်စီဟူ၍တထွေမြိုင်ချင်းငယ်တင်းမလို့အင်ကျင်းငယ်ရွှေဖီဝုမုံငယ်စီသည်မြနရီတောင်တခုကမောင်မဲညိုမြူပြန်တော့တယ်လေးဟူ၍တပြားစာပင်မှတ်တမ်းပြုခဲ့ကြပါသည်ဗျာသရဗီအင်ကျင်းသဇင်ကျွေးနှင့်ပင်မင်းပတောက်ထိုင်နေတောက်၍ဖူးညောင်ညွတ်စီရာသီသာလှတပေါင်းလာ၌သန္တာအညီညီသဲစေရီဟုယာသည်တပင်ကုသိုလ်ဘွဲဆင်ညသဖြင့် မာတခါကောင်လာတပေါင်းမှုမနှောင်းစေရငွေတောင်ဝရဖြူလွှစီစီတဲစေဒီကို ပြည့်ညီတီထားညွတ်တော်ကြည်လင်ရှိစုံစင်၍သပင်ပြော်မြဲရာသီပွဲဟူ၍တဖုံရာသီမိန်ငယ်ဂိမ်းမှန်ရပြောင်းလာတပေါင်းမှုရွယ်ဟောင်းကျွေကကိုတငါလဲဘာသာတောင်းတင်ပျော်မျိုးသာရွှင်တော့တယ်သပင်လှခါမီကိုတဲစေဒီငွေသမကန်းကလွန်လာတဲ့လေးဟူ၍တပြား ရှေးဆရာတို့စာပေမှတ်တမ်းပြုခဲ့ကြပါသည်ဖေဟာဆောင်းတဝက်နေတဝက်ဖြစ်သောဤလ၌နေ့အခါအနည်းငယ်ပူဇော်ပြု၍ညအခါတွင်အေဒဝင်တတ်သဖြင့်နေ့ပူလို့ညချမ်းတပေါင်းလလာတရားမူ၍တမျိုးမိုးရိပ်မိုးသားတို့ထင်ရှားလာပြန်သဖြင့်တပေါင်းလည်းကုမိုးသားကျူဟူ၍တဏီရှေးသူအောင်တို့စကားကိုမှတ်သားကြရပါသည်ဖေဟာဆောင်းနှောင်းຫນွေစဤကဤမာတ၌ ကာလသာထွေမြောက်လေကြံကျွင်းညံ့ညံ့ညင်လျက်စီနှင်းဆဲစရာသည်မျှ၍ချမ်းသာမရှိပူအိမဟုထွက်ပြူရွယ်ညွန့်ဖူးကွန့်ကိုက်ငုံသာမျိုးစုံသည်ဖြင့်ပျော်မှုပျော်မှုမျှော်ကြည့်ရှု၍ယရုကောင်းစွာဧခါကသာသည်ညင်းညင်းမြောက်လေကျွင်းနှင့်စီနှင်းမကုံပူဟုံမသိပြန့်ပြန့်ဖြီးသား၍တဖုံယောနုယောနုရွက်သည့်ပြူလျက်ယတုအလိုက်ဆက်ခချင်းဆိုင်၍ အကိုက်ငုံဖူးဖြူရိယုလင်တကူမပြောင်းတပေါင်းမကုံ ပူဟုံမပြဲနှင်းလဲဆဲစကာလသာထွေဆောင်းတွေစိုးစံပူချမ်းနှစ်ပါးဟူ၍တသွဲချမ်းမြမတန်ပြင်းထန်မပူလွင့်မြူမထောင်းညွန်ပြညွန်ပြောင်းမပြင်းလေပြင်းမလာပြီးစွာထစ်ကျိုးအုံဘုံးမဆွေရေလဲမကြီးဟူ၍တထွေရှေးစာသူတို့ဖွဲ့စုခဲ့ကြပါသည်ဖေဟာ ຫນွေဥပေါက်၍ခန်းချောက်သိ၏အိန္ဒနီနှင့်တိန်ကြီးရောချက်မြရောင်ပြည့်၍ညောင်းရွက်ညာကြွေညွန့်ဖူးဝေလျက်မြိုင်ချေအနံ့သင်းအနံ့လှိုင်တော်လုံးကြိုင်သည်ဖြင့်မြိုင်တဲ့စုံပေါင်ပန်းအပေါင်းနှင့်မြိုင်တဲ့စုံကောင်းပန်းအပေါင်းနှင့်ရဟောင်းပင်အောင်ဖူးညောက်လူလူထွက်စပြူလျက်ပြန့်ကျူအေးအေးလေညင်းသွေးသောမှုမွေးရကုံသင်းနံထုံတို့၍တလိ လေခမြေသက်ဇံဝိတက်တို့သိရရောဤအိန္ဒနီဝဲသိင်္ဂီတစ်ဖက်ဖဲ့၍စေဆုံးသိင်္ဂီတစ်ဝက်ဖဲ့၍စေဆုံးချဲသော ပုံတို့ယကုံမြိုင်တွင်တောလုံးလင်းသာဟု၍တဖုံမိုင်းဝေမင်းလွင်တောတပြင်းမှမြသွင်ရွယ်ညောင်းတချို့ပြောင်းကတပေါင်းခေါ်ညီမင်းရသည်ဟု၍တသွဲဟေမန်ချောင်းဆောင်ကြွလှဲပြောင်းသာတပေါင်းဝေလဂိမာနာဟု တာလှပြောမှုဒီရု၌ညွတ်နုဆဲဆဲမိလျံခဲသို့ရဲရဲပြောင်ပြောင်တောကုံအောင်လဲပွင့်ရောင်တိချီဖြင်ပေါ်ဖြစ်၏ဟူ၍တနည်းမြချရွယ်စိမ့်လေပေသိမ့်ကမကျိမ့်မြလျံရွှေဝါကြံသည်လေပြန်လောင်းသို့ရွက်ညောင်းပြုတ်၍ကျဲနှုတ်များတွင်ပရက်ဆင်ခဲ့ဟူ၍တထွေလာရပောင်းရွယ်ဟောင်းကကြွေခဲ့ပြီရိုးရံမှရွှေလူတဲ့ဖူးညွန့်ကြိုက်စီဟူ၍တသွင် ရှေးပညာရှင်တို့ဉာဏ်ရှင်မြူးကြွစာပကြီးခြေခဲ့ကြပါသည်ဖေဟာတန်တန်ညေညောရွှေအုပ်အော်လဲမြိုင်တော်တခုຫນွေဥကြို၍ဖူမဟင်းသာငွေတောင်သာ၌ကြည်သာကခုံငါးမျိုးစုံနဲ့ဆန်းစုံမြစ်တွင်ပျော်ပွဲကျင်းညသဖြင့်မြိုင်ခွင်တော်တောင်တော်အုပ်အော်ရင်ကြွေကျူးတံတွေးလျက်လွမ်းရေးဖြာဖြာဥသေးညာကိုကြွေရှာလိမ့်ပွယ်ဟူ၍တဖုံ မြစ်ထဲသေးတာကျွန်းတောင်သာ၌ဟင်းလာဖိုမငှက်တို့ကလည်းမြို့ကဖမငါးရွှေတန်လဲစုံစံတက်ဆင်းငကျင်းတတိုက်တတိုက်တလိုက်တတငရံပျော်ရွှင်မှု၍တပြာရွှေစာစုတို့ဖွဲ့ဆိုခဲ့ကြပါသည်ဖျားရွှေဝါရောင်ပြောင်းရော်ရွက်ညောင်းလျက်ရွက်ဟောင်းလူလူဇန်လွင့်ထူ၍ထွက်ပြူရွက်သည့်ဖူးပရိသုတခိတုချင်း တော်လုံးလင်းလျက်ဝင်ဝင်ပပစိတ်များများနှင့်လွတ်လွတ်နီးနီးမြိုင်လုံးစီ၍မုံကြီးရတိုင်းမှိုင်းကြီးတချို့ညို့ကြီးတခါပြာကြီးတသွင်ကိုရခွင်၌မင်းတွင်ဆုံးခြုံတိုင်းမြူရဆိုင်သောကတိုင်းပရိကံဇံဘိညင်တရားရှင်ပင်ဘဝင်တိုင်ဆို့မျက်ရည်ဆို့ရသဖြင့်မင်းလွင်လိုလိုဆုံးတခိုးဝဲလေကြိုဝန်းလူလွမ်းရတု၌ရွက်နုမငြိမ်မြင်းနှင့်ချိန်လျက် စိတ်မြန်ရကုံကြိုင်းလှိုင်းထုံသည် အမုံချရဖူးငုံကပ်၍လှိပလက်ကြလှိပလက်တံလောင်းပန်းကြာမှုလွင်ဟန်တင့်ဆုံပြာရီခြုံလျက်မှိုင်းမုံ သင်လာခဲမုတ်တာနှင့်ဟူ၍တတိရွှေပရောက်လဲဖူးညောက်ပွင့်ချိန်တီရာတိမ်ဝဲတောင်းတိမ်ငွေဥသဲ၍တင်းနှင်းလူပဖူးမြော်ကြ၏အေးမြကြည်လင်စွမ်းရည်ယင်းသည် စည်းတွင်ငြိမ့်ငြိမ့်တော်လုံးစိတ်မြချမ်းငြိမ့်ကြည်သာလေဒီလာလျက်ဒီခာကာလကပိလတို့ဇိနာဖုံးမောဖသတော်ထံဆက်တော်ချီကြွဖူးမြော်ကြသဖြင့်ရလားဒီခာတာလှကပိလတို့ဇိနာဖုံးမောဖသတော်ထံဆက်တော်ချီကြွဖူးမြော်ကြသဖြင့်ဘာပြောတာလဲအဲသီလမှာပဲ မင်္ဂပါအောင်မြင်တော်မူတဲ့မြတ်စွာဘုရားဟာဖခမည်းတော်ဖြစ်တဲ့သုတ္တောရဏဘယင်ထံကပ္ပိလသို့ကြွချီတော်မူတယ်ဟုတ်ကဲ့လားကပ္ပိလသို့ဇိနဖုံးမောဖသုတ္တောထံ60တော်ချီကြွဖူးမြော်ကြသဖြင့်ဘုံကောင်ပရမေသုံးလူဆွေလင်ဒေသစာရီပြကပ်ပြီသို့ကြွချီအာသာချိန်ခါတန်ကိုတောင်ပန်ရှက်ငိုက်မြေနှုတ်ဆက်၍အလိုက်ပါသာဟင်းသာတောင်တင်ပိန်ညင်းစဉ်ရော ငှက်တော်ကြိုးကြတာရကာနှင့်တမာကျက်တော်အိုအောငှက်ကြငှက်ငနွားလဲဝတ်တွမ်းပြီလုံးရွှေငုံကြိုးခါသူတို့မှာမူမြတ်စွာဘုရားသုံးလူဖျားကိုတအားသမျှဖူးမြော်ကြလျက်ရှိပန်ဆက်သည်တောကျက်တောင်ပန်ဖြုံမြုံသည်ကောင်းလားအဲ့ဒါရှင်ဥဒ္ဓမကျော်လေဒေါ်လာဒေါ်လာခေါ်တယ်အဲ့ဒါခုနပြောတဲ့အရှင်ကာလုဒ္ဒာကြီးမြတ်စွာဘုရား ခရီးလမ်းပန်းသာယာကုံလျှောက်ထားတဲ့ဂါထာ60ကိုဘာသာပြန်တော့မှီးပြီးတော့အရှင်ဥဒ္ဓမကျော်စီတာဒါကြောင့်မလို့ဘဟုတ္တရပြအောင်ဒီမှာတပေါင်းလသဘာဝမှာဘုန်းကြီးကထည့်ပေးထားတာဒါပေမဲ့အဲ့ဒီအကျိုးကြောင့်မသိရင်တော့ဘာတွေပါလဲဘာတွေလျှောက်ဆိုးနေပါလဲမဟုတ်လားအဲ့လိုမထင်ရဘူးလားဒီနောက်ဆုံးပိုက်ပြာနာထောင်ကြည့် ဆောင်းနှောင်းຫນွေစတပေါင်းလာ၌ညီမျှရာသည်မြိုင်တော်စီ၍သာသီလမ်းပန်းရှုမခမ်းမြခင်တန်းတခု လွမ်းတေးဆိုသည့်ຫນွေကျိုးအုပ်အောတန်ကျိုနှောသည့်ကြက်တော်ဥတော်ကျင်းငယ်ပေါင်းတို့ငြိမ်ညောင်းတန်လွယ်သားတမင်တို့စီးလွယ်မြဲခင်ရွာရွာနင်း၍တင့်နှင်းလူပါဖူးမြော်ကြ၏တင့်နှင်းလူပါဆိုတာလူတို့ရဲ့အထုဖြစ်တဲ့မြတ်စွာဘုရား တင်းနှင်းလူမဖူးမြော်ကြ၏အေးမြကြည်လင်စမ်းရည်ပင်လေးစမ်းရည်ရင်လေးစေးတွင်ငိမ့်ငိမ့်တော်လုံးစိတ်မြချမ်းငိမ့်ကြည်သာလေဒီလာလျက်ဒီခါသာလကပိလာသူဇိနဖုံးပေါ်ဖတ်တော်ထံဆက်တော်ချီကျွမ်းဖူးမြော်ကြသဖြင့်နားလည်လားဟုတ်ကဲ့လားအဲ့ဒီအထီးကတော့ရှင်ဥဒ္ဓမကျော် လက်သိရေးတဲ့စာပဲအဲ့ဒီနောက်ကမှရှင်ဥဒ္ဓမကျော် ဘုံကောင်ပရမေသုံးလူဆွေလင်ဒေတာစာရီပိကပ်ပီတို့ကြွချီအာတန်ချင်းခါတန်ကိုတောင်ပန်ရှက်ငိုက်မြေနှုတ်ဆက်၍အတံငင်းအထက်မှာရှင်းပြီးတော့နှုတ်သီးကိုမြေမှာစိုက်ထားပြီးမြတ်စွာဘုရားကိုဥတိုက်တယ်ဆိုတဲ့အတိတ်မြတ်ကလေတောင်ပန်ရှက်ငိုက်မြေနှုတ်ဆက်၍အလိုက်ပါသာဟင်းသာတောင်တင်းပိန်ငင်းစဉ်ရောငှက်တော်ကြိုးကြတာရကာနှင့်ဓမ္မကျက်တော်အုပ်အောငှက်ကြငှက်နွားလဲ ဝတ်တွားဘီလုံးရွှေငုံကြိုးခါသူတို့မှမူမြတ်စွာဘုရားသုံးလူဖျားကိုတအားသမျှဖူးမြော်ကြလျက်ရှိပန်ဆက်သည် တောကျက်တောင်မှဖြုံမြုံသည်အဲ့ဒါဘယ်ချိန်တော့အဲတပေါင်းလားပြီဟုတ်ကဲ့လားအမှန်တော့တပေါင်းလားတလားလုံးပေါ့တပေါင်းရောတကူရောပေါ့ဒါမဲ့လို့မြတ်စွာဘုရားကြွတာကတော့တပေါင်းလားပြီနေ့မှရာဇဂိုကနေပြီးကပိလကိုကြွတယ် ကပိလူကိုဘယ်ချိန်ရောက်တော့ကဆုံနာပြည်နေမှာရောက်တယ်အဲ့ဒီကဆုံနာပြည်ကျော်တရက်ကစပြီးတော့မြတ်စွာဘုရားဆုံးခံကြွားလို့သုတ္တရဏမင်းကြီးတရားဟောလို့မင်းကြီးလည်းပဲပထမတော့သောတာပန်ဖြစ်နောက်သူထီတော်အောက်မှာပဲအနာဂံဖြစ်ယဟနာဖြစ်ဖြစ်တယ်နောက်အဲ့ဒီမှာကပိလောမှာနေရ၃ရက်သတင်းသုံးပြီးတော့ မြတ်စွာဘုရားပြန်ကြွတဲ့အခါကျတော့အဲ့ဒီမှာလည်းပဲဇေတွန်ကျောင်းတော်ကရှိနေပြီ။ဘာလို့ရှိနေလဲဆိုတော့မြတ်စွာဘုရားရာဇဂုံမှာရှိနေတော့မယ်။ရာဇဂုံတစ်ထည်ကအနာတပိန်တစ်ထည်ကိုလှမ်းအကြောင်းကြားတယ်ဒီမှာမြတ်စွာဘုရားပွင့်နေတယ်။အစိုက်ဒီဖြင့်အကြောင်းကြားတော့အနာတပိန်ကရာဇဂုံတစ်ထည်သူတငယ်ချင်းစီလာမြတ်စွာဘုရားသွားဖူးဝေလဝင်ကျောင်းအဲ့ဒီမြတ်စွာဘုရားထာကျောင်းဆောက်ခွင့်ပြုအောင် ဒီကိုတောင်းပြီးတော့ပြန်ကြတဲ့အခါကျတော့အဲဒီသာဝတိပြည်မှာဇေတမင်းသားရဲ့ဥယျာဉ်ကိုဥယျာဉ်နဲ့အပြည့်ငွေအသပြာခင်းပြီးတော့ဝယ်ဝဲပြီးတော့ကျောင်းဆောက်တော့ဇေတဝန်ကျောင်းမြတ်စွာဘုရားကြွမလာခင်ကကလေးကဇေတဝန်ကျောင်းကပြည်နေတာအဲကြောင့်မြတ်စွာဘုရားကပိလုအနန္တော်ကြွလို့ကိစ္စပြီးတဲ့အခါကျတော့ရသောရာကသားတော်လေးရာဟုလာကိုမြတ်စွာဘုရားစီအမွေတောင်းခိုင်းတယ်ဒီတော့မြတ်စွာဘုရားတို့များ လောကီအမွေမရှိဘူးလောကုတ္တရအမွေပဲပေးရမှာပဲဆိုပြီးတော့အဲ့ဒီသားတော်လေးရာဟုလားခုနှစ်နှစ်သားကိုကြောင်းခေါ်သွားခေါ်သွားပြီးအရှင်သာရိပုတ္တရာထာအဘိသာရိပုတ္တရာသူ့ရှင်ပြုပေးလိုက်ဘယ်လိုရှင်ပြုပေးရပါမလဲဘုရားဆိုတရဏဂုံကိုအယုတ်ခိုင်းပြီးတရဏဂုံတီးပါစေတရဏဂုံတီလို့ရှိရင်အဲ့ဒါရှင်ဖြစ်ရှင်သာမဏေတို့ကြည်ရမယ်တိတ်ကစိတ်ခါဖို့ဆေပါရှင်ပါစေ ဒါနဲ့အရှင်ရာဟုလာလေးခုနှစ်နဲ့သားရှင်သာရိပုတ္တရာကရှင်ပြုပေးတယ်ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံသံဃံတရဏံကိစ္ဆာမိကိုအတိဘယ်ပါပြောပြပြီးတော့ပြီးသားအောင်ရွတ်ခိုင်းပြီးအတိဘယ်သိလို့ဖရာယုံကြည်တရားယုံကြည်သံဃာယုံကြည်ယုံကြည်လို့တရဏဂုံတည်သွားတဲ့အခါကျတော့မှသူရှင်သာမဏေဖြစ်သွားအဲ့တော့မှတိခါဘုဆယ်ပါအကျင့်ခိုင်းအဲ့ဒါရှင်သာမဏေတို့ရဲ့အစပဲတဲ့ ကပိလို့ဒီတယောက်သုံးရက်မြောက်လို့အဲ့ဒါလို့အောင်မိပါတယ်အဲအဲ့ဒီမှာရှင်သာမဏေဖြစ်သွားတာအဲ့တော့အဲ့ဒီကစတဲ့ရှင်သာမဏေတွေအခုဒီရောက်လာအခုရောက်လာတော့ဒီနေ့ဆိုရှင်သာမဏေဘယ်နှပါလဲအများကြီးပဲဘယ်နှပါတော့14ပါလား73ပါအဲ73ပါတယ်သူတို့အနောက်တိုင်းမှာတော့73ကကံမကောင်းတဲ့ဒါကြောင့်မလို့ဟိုတယ်တွေမှာ နံပါတ်တော့1 2 3 4 5 6ခွန်း7 7ပြီးတော့73မတတ်ဘူး7က7ပြီးတော့7ကပြီးတော့73အဲ့လိုသွားတယ်ဘာဖြစ်လို့လဲ73ဟာကာမကောင်းမှုတဲ့လက်မကောင်းတဲ့ခဏမယ်တဲ့ဒီတော့73လို့တာတတ်ထားရင်အဲ့ဒီအခန်းဧည့်တယ်လားနေပါမလားမေးတယ်တော့ပိုက်ဆံရပါမလား မရဘူးဒါကြောင့်အဲ့လိုမတတ်ဘူး7နှစ်ပြီးတော့7နှစ်က 12A ပေါ့အဲ့လိုတက်ပြီးတော့မှ13 73အဲ့လိုတက်တယ်ဒါပေမဲ့တို့စီမှာတော့73ကလက်ကောင်းလိုက်တာနော်ဒီကနေ့73မိနစ်73ပါဟုတ်ကဲ့လားလက်မကောင်းဘူးလားအဲသာမဏေဖြစ်တာဘယ်အခါမှဖြစ်တယ်လဲသရဏဂုံဒီမှာဖြစ်တယ်ဟုတ်တာ တရဏဂုံတည်တယ်ဆိုတာမြတ်စွာဘုရားကို အတိအကျအပြည့်အဝယုံကြည်ရတယ်မြတ်စွာဘုရားဟောထားတဲ့တရားတွေအတိအကျအပြည့်အဝယုံကြည်ရတယ်မြတ်စွာဘုရားရဲ့တပိသသံဃာတော်တွေအတိအဝအတိအကျယုံကြည်ရတယ်ဟုတ်လားအဲဒါလို့တိတိကျကျခိုင်ခိုင်မြဲမြဲယုံကြည်ရင်တရဏဂုံတည်တယ်ဒါကြောင့်မြတ်စွာဘုရားကို အာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏ မြတ်စွာဘုရား၏တရားတော်မြတ်ကိုအာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏မြတ်စွာဘုရား၏တပိသာတန်ဃာတော်မြတ်ကိုအာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏အဲဒါလို့ယုံယုံကြည်ကြည်နဲ့နှုတ်ကဖော်ပြလိုက်ပြီဆိုရင်တရဏဂုံမတည်ဘူးလားတည်ပြီဆိုရင်ဘာဖြစ်သွားတော့ရှင်သာမဏေဖြစ်သွားရောကိုရင်ဖြစ်သွားရောအဲ့ဒါမြတ်စွာဘုရားလက်ထက် အရှင်သာရိပုတ္တရာအရှင်ရာဟုလာ ရှင်ပြုပေးတဲ့အစဉ်လာတဲ့အတိတိုင်းပဲပြီးတော့တိခါဘုတ်ပဲနှစ်ပါးစောင့်ထိန်ရတော့10ပါးဟုတ်ကဲ့လားအမှန်တော့ဒီကနေ့အဲ့ဒီကိုရင်တို့ရဲ့တရားကိုဟောဖို့ရတပေါင်းလာသွားကြိုင်မိလိုက်တာနဲ့ဒီရောက်သွားတယ်ဟုတ်လားတပေါင်းလာလာကြည့်နေဆိုလို့ပြောမိလိုက်တာနဲ့ တို့တရားကဘယ်ရောက်သွားတော့ကာလူဓာကြီးတရားရောက်သွားတယ်ဟုတ်လားမကောင်းလားကောင်းတာပေါ့နားလေသဘောပေါက်ရတယ်ဟုတ်ကဲ့လားနားလေသဘောပေါက်ရတယ်ဒီတော့ရှင်သာမဏေကျင့်ရတာလေသီလအကျင့်သမာဓိအကျင့်ပညာအကျင့်ယဟန်တော်များကျင့်ရတာလေသီလအကျင့်သမာဓိအကျင့်ပညာအကျင့်ဟုတ်ကဲ့လား ယောဂီများကျင့်ရတာလည်းဒီအကျင့်ပဲဒါကြောင့်အဲ့ဒီအကျင့်သုံးပါးသိက္ခာသုံးပါးသီလသိက္ခာသီလအကျင့်သမာဓိသိက္ခာသမာဓိအကျင့်ပညာသိက္ခာပညာအကျင့်ခေါ်တဲ့အကျင့်သုံးပါးသိက္ခာသုံးပါးကိုကြိုကြိုစားစားကျင့်ကြံပွားများအားထုတ်နိုင်ကြသဖြင့်မြတ်စွာဘုရားမိန့်ကြားတော်မူတဲ့အတိုင်းယုံနဲ့နာမရှိတဲ့ အနိစ္စဒုက္ခအနတ္တမမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့လက္ခဏာရေသုံးပါးကိုပြက်ပြက်ထင်းထင်းရှုရဲမှတ်ရင်ဉာဏ်နဲ့သိမြင်ပြီးတော့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်ကျက်လို့မဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။